တချို့တလေလေဟိုဟာအမ်ဘလူးတွေဘာတွေမြင်တယ်လေဘယ်လိုပေါ့ ghost တွေအဲ့ဒါဘလို့လောက်ရလဲကျွန်တော်ကြီးဘလို့မေးကျင်တာလဲနော်ကိုအဲသူများတွေတော့ပြောတယ်လေဟို ghost တွေမြင်တယ်လေอืมအဲ့ဒါဘာဖြစ်လို့လဲ မြင်တာဘာဖြစ်လို့လဲလို့မေးတယ်တရေတွေရဘာဖြစ်လို့ဟိုမျိုးတရားထိုင်နေနဲ့မြင်တယ်လေသူကတော့ဟိုဖြစ်နိုင်တာပေါ့နော်ဖြစ်နိုင်တာတွေကတော့သူကဟိုနံပါတ်1ပေါ့ခဏနှောက်ရှက်ခြင်းလို့ကိုယ်ကိုလာပြီးတော့ပြတာပေါ့ခဏမေတ္တာတုံမှာလာတဲ့ပုံကိုယ်ကြီးရန်တော်များလို့ပေါ့သူကလာပြီးတော့6လမ်းရအဲ့လိုလေဖြစ်နိုင်တာနှောက်ရှက်ပြီးရဲ့နောက်တစ်မျိုးဖြစ်နိုင်တာကတော့ ဟိုခုနတို့မေတ္တာလိုခြင်းလို့ညာတန်းလိုခြင်းလို့ပြီးတော့ပြတာမျိုးလေးဖြစ်နိုင်อืมသင်ပါတော့အဲ့ဒါဆိုလို့ရှိရင်ကိုကဘာလို့ရလို့ဆိုတော့ခုနမေတ္တာပို့ရတယ်မေတ္တာပို့ရတယ်ကိုအန်ရံပေးခြင်းလို့ဆိုလဲမေတ္တာပို့နောက်တို့ညာတန်းလိုခြင်းလို့ဆိုရင်လည်းကိုကကုသိုလ်ပြုပြီးတဲ့အခါအဲသူတို့ဒီနေ့တော့အားလုံးတော့တတ်တော်ညာပေးပြီညာပေးပြီလို့သူတို့ကတာဓုခေါ်သူပင်ရရင်သူတန်းဝင်သွားရင်ကိုလာမစားဘူးနောက်ချက် ဒါမျိုးနဲ့မေတ္တာပို့ရမယ်အမြတမ်းပြီးဝေရင်အဲ့ဒါမျိုးလေးဒီပြင်းနဲ့မတွေ့ရတော့ဘူးပေါ့နော်ယေရှုပါဆင်ပြတပည့်တော်ခင်တောင်းဝင်ပါဗျ။အော်ခန္ဓာကိုယ်အတဘောနဲ့အကျုံးဝင်ကြသူတွေဆိုတာဘာကိုဆုလို့ကျင်တာလဲဗျ။ဒါကိုခန္ဓာကိုယ်အတဘောဆိုတော့ဒီခန္ဓာကိုယ်ရှိတာပေါ့နော်။ခန္ဓာကိုယ်ရှိတဲ့တတ္တဝါတွေ အဲ့တော့ခန္ဓာကိုယ်ကြီးရှိနေတဲ့တတ္တဝါတွေကိုပြောတယ်ဆိုတော့ဥမာဆိုကြပါစို့ရေပုံရတော့ပြစ္ဆောကာလပေါ့အဲပြစ္ဆောကာလပုံမှာဖြစ်တဲ့တတ္တဝါအဲ့ဒါခန္ဓာကိုယ်အတဘောမှာအကျုံးဝင်နေအဲခန္ဓာကိုယ်ကြီးရှိနေတာပေါ့အဲ့တတ္တဝါတွေကိုဒီညွှန်ပြီးတော့ပြောတာပေါ့နော်ခန္ဓာကိုယ်၅ပါးနဲ့ညှိတွေ့ကြတယ်လူဆိုတာလေ ခန္ဓာ၅ပါး၌ညိတွေအာညိကက်တွေတာခြင်းရှိကြကုန်တော့ဆိုတာကြတော့အဲ့ဒီဆိုဆိုကဟိုဟိုရူပခန္ဓာ၅ခုကိုပြောချင်တာပါဗျာခန္ဓာ၅ပါးပေါ့အဲ့ခန္ဓာ၅ပါးဟုတ်ပြောချင်ဆိုတာကြတော့ခုနဟိုယန္တာတွေကြတော့ခန္ဓာကိုယ်အဲ့ဒီဘောမှာညိကက်တွေတာခြင်းမရှိတော့ဘူးလေညိကက်တွေတာခြင်းမရှိတော့ဘူးတင်ပါဗျာနောက်တစ်ခုကလေ အဲ့လိုမေတ္တာပို့တယ်ဥမာဒေါ်စုကိုပို့တယ်ဆိုရင်ဒေါ်စုရှိတဲ့နေရာကိုအာယုံပြည့်ပါလားဒါမှမဟုတ်ဒေါ်စုရဲ့မျက်နှာကိုပဲအဲ့လိုဟိုကိုတွေ့ဘူးတဲ့ဒေါ်စုရဲ့မျက်နှာဟိုတွေ့ဘူးဆိုဓာတ်ပုံထဲမှာတွေ့ဘူးတဲ့ဒေါ်စုရဲ့မျက်နှာကိုပဲအာယုံပြုတ်ပြီးတော့ပို့ရပါဗျာသူကတော့ကိုတွေ့ခဲ့တဲ့နေရာပေါ့သူရှိတဲ့နေရာကိုအာယုံယူနိုင်တဲ့ကောင်းတယ်ရှိတဲ့နေရာကိုလမ်းအာယုံယူယူပြီးတော့အာယုံယူတော့တော့သူရှိတဲ့နေရာကိုတွေ့ဘူးတဲ့နေရာပေါ့ အဲ့ဒါကိုအောင်ယူလိုက်တာပဲပြီးတဲ့အခါကျမှတခြားအိမ်မမှာပို့တဲ့အခါကျရင်တော့ဟိုကိုတပြေးပြေးနဲ့မေတ္တာကထူကြလာရင်တကယ်ကိုအဲ့သူကိုရှိကိုရောက်လာတယ်လို့ပေါ့။ကိုရှိရောက်လာတယ်လို့တကယ်ကိုဘေးရန်ကင်းနေတာစိတ်ချမ်းသာနေတာကိုချမ်းသာနေတာကြမ်းမာနေတာအဲ့ဒါမျိုးကိုညာထဲမှာထင်လာရင်မေတ္တာအားကောင်းလာတယ်ပြောတာပေါ့။မေတ္တာအားကောင်းလာတယ်လို့ထင်တာ။နောက်ဆုံးတော့တကယ် ကိုကတစ်စိမ့်မှန်ပေါ်များနိုင်အာဇန်သမารိတိစိုက်နိုင်အဲ့လိုမျိုးဓမ္မကြီးကိုနဲ့ကုလို့ပေါ့လိန်တူတဲ့ပုံကိုတူတယောက်ကိုယ်စုစုဆိုင်ဆိုင်ပေါ့မေတ္တာဆန်ကြီးစိုက်နိုင်ပါတယ်ဒါအားလေးကိုကိုစူးစမ်းပြီးတော့ကိုပို့တဲ့အခါမှာခုနပြောသူနေရာကိုလှမ်းပြီးစစခြင်းမှာတော့အာယုံယူသူနေတဲ့နေရာကိုမှန်းမြော်ပြီးတော့သူ့ကိုမြင်မှုတဲ့ပုံစံအာယုံယူလို့ရတယ်ဒါပေမဲ့တကယ်မေတ္တာကအားကောင်းလာပြီဆိုတကယ်ကိုကုရှိမှတက်တယ်ပေါ့ကုရှိမှသူကရောက်ပြီးတော့တကယ်ကို ချမ်းချမ်းသာသာရှိတဲ့ပုံမျိုးထိထင်လာလိမ့်မယ်။အထင်လာရင်လည်းဒီဇိုင်းမှမှမေတ္တာဆက်ဖို့အဲ့ဒါဇံမဆိုင်ဇံဆိုင်တဲ့အထိဒီတမာတိတွေကအောင်မြင်လာတယ်နော်။ဟုတ်ပါဗျာကျေးဇူးတင်ပါတယ်ဗျာ။ရှင်ဘုရားတပည့်တော်မိကုတ်တခုမေးခြင်းပါတယ်ဗျာ။ဟိုအမြဝေနတ်မြတ်နတ်ကောင်းနတ်ပေါင်းလို့ဆိုတော့နတ်ဆိုးကြတော့ထဲ့မဝေတဲ့သဘောဖြစ်တော့မေတ္တာနဲတဲ့သဘောဖြစ်မနေဘူးလားဗျာ။အဲအဲ့ဒါကတော့ဟို သူကဟုတ်နောက်ဆုံးမှာတပ်ပေတတ်တာဟိုနတ်နတ်ကောနတ်ပေါင်းတို့က၎င်းဆိုပြီးဟုတ်နောက်ဆုံးမှာလေသုံးသက်တဘုံကျင်လင်ကြကုန်တော့တတ္တဝါတွေဆိုအကုန်ပါပါတယ်အဲ့တော့ရှေ့ကတော့ဝိသေသပေါ့ဒီမှာကြီးရဲ့ဒီမှာဝိသေသဆိုတာဥမာကိုယ့်ကိုစောင့်ရှောက်တယ်ဆိုရင်တော့သူကဒီလိုရှိတယ်စောင့်ရှောက်တဲ့အပိုင်းမှာပေါ့ကိုကကောင်းတာတွေကိုများများလုပ်ရင်ကိုယ့်ကိုစောင့်ရှောက်တာကကောင်းတဲ့ပုံကိုယ်ကြီးကစောင့်ရှောက်ကောင်းတဲ့နတ်တွေကစောင့်ရှောက် ။မှသာသနာတော်ကိုစောင့်ရှောက်တယ်။သာသနာတော်ကိုစောင့်ရှောက်ကြကုန်သောနတ်မြတ်နတ်ကောင်းနတ်ပေါင်းတို့အားလည်းကောင်းသောသာသနာတော်ကိုနတ်ဆိုးတွေကမစောင့်ရှောက်။အဲ့တော့ကိုကသာသနာတော်ကိုစောင့်ရှောက်တဲ့ပုံကိုယ်တွေကိုဝိသေတာအပြင်ပို့ခြင်းတော့နတ်နတ်နတ်ကောင်းနတ်ပေါင်းလို့ပို့ရတယ်။နောက်တစ်ခါခုနလိုပေါ့တပြို့တို့ကစောင့်ရှောက်ကြစောင့်ရှောက်လျက်ရှိကြကုန်သောနတ်မြတ်နတ်ကောင်းနတ်ပေါင်းတို့အားဆိုတော့အခုတပြို့တို့ဆိုတော့ဦးဇင်းတို့အခုတခါကြီးတွေတက္ကမကြီးတွေပေါ့။ကိုရီးယားကောင်းတာလုပ်နေတာလေ။ မဟုတ်လားအခုဆိုတရားနာတယ်ဒါနာတွေသီလစောင့်တည်တယ်အဲကောင်းတာလုပ်နေတော့ကိုယ့်ကိုစောင့်ရှောက်တာအကျင့်တွေတဲ့နတ်နတ်နာကောင်းမှစောင့်ရှောက်မှာမကောင်းတဲ့နာကစောင့်ရှောက်မှာမဟုတ်ဘူးကြေတောင်ကျေနပ်မှာမဟုတ်ဘူးအခွင့်သာရင်ချလိုက်နိုင်တယ်ဆိုတဲ့စိတ်ကြောင့်ပေါ့ရင်ပေါ့တယ်အဲ့တော့ကိုကအဲကြောင့်မလို့ကိုယ်စွန့်ကြောက်တဲ့ပုဂ္ဂိုလ်ဒီကိုကကောင်းတာလုပ်တော့နတ်မြတ်နတ်ကောင်းနတ်ပေါင်းတွေတို့ဝိတ္တတာလေးမလိုက်တာပေါ့အထူးလေးမပြီးပြောလိုက်တာဒါပေမဲ့ဟုတ်နောက်ဆုံးမှာ အဲ32ဘုံကျင်လေကုံတော့ဆိုအဲ့ဒါကြောင့်သူတို့အကုန်ပါတော့ခုနကောင်းတာတွေရောမကောင်းတာတွေရောဒိန်းကလေးပေါ့နော်အဲ့ဒါအကုန်ပါသွားတာပေါ့တင်ပါတင်ပါအဲ့တော့မေတ္တာအနေနဲ့တော့ဘုရားဟိုအမြပေးဝေတဲ့အခါမှာရှိရှိတဲ့မြတ်တတ်တော်ပါပါပဲအမြဝေသို့တော်ခုနဝိတ္တတာလေးတွေမှာပြီးတော့ကိုယ့်ရဲ့မိဘတွေအတိတ်ဘဝကတော်ဆက်ခဲ့မှုတွေမိဘတွေကိုယ်စောင့်ကြောက်တဲ့ပုဂ္ဂိုလ်တွေအကိုနေတဲ့စောင့်ကြောက်တဲ့ပုဂ္ဂိုလ်တွေသာသနာတော်စောင့်ကြောက်တဲ့ပုဂ္ဂိုလ်တွေပေါ့အဲ့ဒါတွေじゃနတ်မြတ်နတ်ကောင်းတွေပေါ့နော်အဲအဲ့လိုမျိုးတွေပြောတာနော်မေတ္တာနယ်လို့မဟုတ် ဟိုတပည့်တော်ကအန်ဒီရဲ့အများရှိလို့လာလို့နတ်ဆိုးကိုကသွားပြီးတော့အမြဝေလိုက်တော့သူပဲအားကောင်းသွားမှမို့လို့ဗျာအဲ့ဒါများရှောင်တာလားလို့အဲ့လိုလည်းမဟုတ်ပြန်ဘူးပေါ့ဗျာဟုတ်ပါတင်ပါတင်ပါသူတို့လည်းပဲဟိုဟိုကိုယ့်ရဲ့ဓာတုကိုကနတ်ဆိုးပြစ်နေပဲထားအောင်မကိုယ့်ရဲ့ကုသိုလ်ကောင်းမှုကိုဓာတုခေါ်ဆိုပင်ရသွားရင်ဒါကြတဲ့ကြိုတန်းတွေပါတွေဝင်ဝင်သွားအာမကောင်းပါဘူးသူကနတ်ကတင်ပါတင်ပါအေးရှင်ပြနတ်တပည့်တော်နာမနဲ့တိမ့်စီးတယ်တိမ့်စီးတယ်ဆိုတာ ရှင်ဖေကအခုနန်းကိုသိရှိသိရှိဆိုနေရအမြင်တရားမှာဟိုတော်တော်နေရတော်တော်များများပါတယ်ရှင်ဖေအဲ့ဒါရှင်ဖေတပြီးတော့နားလဲရှင်ဖေသူကဒီလိုတုံးမှသိရှိရဆိုပစ္စည်းတစ်ခုပေါ့ဟိုဥပမာနဲ့ခိုင်ကိုကပစ္စည်းလေးတစ်ခုသိမ့်တာတယ်သိမ့်တာတော့ခါကြတော့ကိုသုံးကျင်တဲ့ခါထုတ်သုံးလို့ရတာပေါ့ဟိုဗမာစကားတော့မကြီးကြားဘူးလားမသိဘူးလူကုတ်တို့လိုရတယ်ဟိုရှိတော့လူကြီးတွေကသူကဘာပဲဖြစ်ဖြစ်ပစ္စည်းအတူထွားလေးကစပြီးတော့အလားတခါတည်းကောက်သိမ့်တာ ပေါက်သိမ်းထားတဲ့အခါကျတော့သူ့သိမ်းစီထားတဲ့အတွက်ကြောင့်တကယ်အသုံးလိုပြီဆိုရင်အသူ့မှာရှိလိုရာရအဲ့လိုပဲဒီရုပ်တည်နံနေသိမ်းစီရေဆိုတာကတကယ်တော့ဟိုနံရုပ်တည်နံနေသိအောင်လုပ်ထားတာပေါ့ကျွမ်းကျင်အောင်လုပ်ထားတယ်ကိုညံထဲမှာသိမ်းစီထားတယ်သိမ်းစီထားတော့အခုကိုကရုပ်ရှုခြင်းနဲ့ဆိုအာကိုကမှရုပ်တရားကိုတကယ်လည်းဓကမတန်ရှုအာယုတ်ကလဓာတ်ခွေအဲ့လိုလုပ်စရာမလိုတော့ကျွမ်းကျင်ထားပြီးသိမ်းစီထားတယ်ဆိုတဲ့သဘောကအဲ့တော့အခုယုတ်တရားဝိပဿနာရှုခြင်းနဲ့ကောက်ရှုရင်ရုပ်ပရမတ်ပေါ့ဥမာ ဟိုပထဝီရှုမလားအာဘောရှုမလားတေသောရှုမလားသကုတတကကလပ်မှာရှိတဲ့ဘေယုတ်ကိုရှုခြင်းနဲ့အာသောတာတတကကလပ်မှာရှိတဲ့ဘေယုတ်ကိုရှုမယ်ဖန်ရှုအဲ့မှာရှိတဲ့အိဋ္ဌဒုက္ခအနတ္တလက္ခဏာကြီးသုံးနဲ့တင်မယ်ဆိုတော့လောလောနဲ့တင်လို့ရဘာဖြစ်လို့လဲသူကဟိုခုနလိုရင်ရအောင်ဟိုဉာဏ်အသိဉာဏ်နဲ့သိသိထားပြီးသားဖြစ်လို့သို့တော့ဒီနေရာမှာရုပ်တဏ္ဍာန်တွေကိုသိသိရတော့ပစ္စည်းဝိတ္တုသိသိလို့တစ်တာတဲ့ဗီလိုတဲ့မိကန်တစ်တာတဲ့ထည့်ထားတာမျိုးတော့မဟုတ်ဘူးပေါ့အသိဉာဏ်နဲ့မှသိသိထားနော်တင်ပါတင်ပါတင်ပါ ကိုနဲ့ဟိုအအမြဲရှိအောင်လုပ်ရင်းနဲ့ပိုင်ဟိုကျွမ်းကျင်သွားတဲ့သဘောလားအဲ့အမြဲကိုအဲ့လိုဣရိယာပုတ်၄ပါးစုံမှာကိုနဲ့အမြဲပါရမယ်ပြီးတော့မှကျွမ်းကျင်သားမယ်သဘောလားရှင်မြတ်သိန်းဟောဒီလိုတော့မယိုဟိုစစချင်းသူတော်ကောင်းတော့အရိယာပုတ်ဆက်အောင်ပေါ့အမြဲတမ်းယုတ်ဒီနံလေးကိုသိသိထားဖို့လိုတယ်အဲသို့တော့ဒီဘက်ရောက်လာတဲ့အခါဒီဘက်ကိုကျွမ်းကျင်လာတဲ့အခါကျရင်တော့သူက ပြောကျင်တဲ့အစဉ်ရောက်သွားရင်တော့မြန်မြန်ဆန်ဆန်ပေါ့ပြောကျင်တာကတရားအထုတ်တဲ့ထိုင်တဲ့အရိယာပုံနဲ့ပဲဖြစ်ဖြစ်ရက်တဲ့အရိယာပုံနဲ့ပဲဖြစ်ဖြစ်ကောက်ပြီးတော့ယုတ်ကြည့်ခြင်းနဲ့ဆိုယုတ်ကိုသိခြင်းနဲ့ဆိုသိနိုင်တယ်နာမ်ကိုသိခြင်းနဲ့သိနိုင်အောင်လေ့ကျင့်ထားအောင်အဲလေ့ကျင့်ထားခြင်းကိုသိစီဟိုအသိဉာဏ်နဲ့ပေါ့ဟိုဟိုသိဟိုအသိဉာဏ်နဲ့လေ့ကျင့်ထားခြင်းကိုပဲဒီယုတ်ဉာဏ်တွေကိုသိဟိုသိသိတယ်လို့သုံးတာပေါ့နော်တကယ်တော့ယုတ်ဉာဏ်တွေကိုသိခြင်းနဲ့ချင်းသိအောင်ကျွမ်းကျွမ်းကျင်ကျင်ဖြစ်အောင်လေ့ကျင့်ထားတာကိုပြောတာပါနော်တင်ပါတင်ပါတင်ပါဗျာကျေးဇူးတင်ပါတယ်ဗျာ အမုံဖေရအာတေဆုံးတဲ့သူကိုတေဆုံးတဲ့သူကိုမေတ္တာပို့တယ်ဆိုတော့အာသူတို့ဘယ်မှာရှိတယ်ဆိုတာသိလို့ရပါလေဟိုဒုမကြီးဟိုလေမေတ္တာစပြီးတော့ပို့တယ်ဦးဇင်းတို့မနေ့ပြီးခဲ့တဲ့အပတ်ကပြောခဲ့တယ်ထင်တယ်သူကကာလင်ကတတေသွားတဲ့ပုံကူတွေကိုမေတ္တာမပို့အောင်မေတ္တာ မပို့ရတဲ့အထင်မှာတည်တဲ့သူပါတယ်အဲ့တော့တည်တဲ့သူကမေတ္တာပို့လို့မရအမြတ်လမ်းပဲပေးဝေလို့ရတယ်နော်မေတ္တာမပို့ရသေးပါမပရိစ္ခာပရိစ္ခာမမေးလို့ရပါတယ်ကျေးဇူးတင်ပါတယ်ကိုမင်းမင်းလှိုင်ဆရာတော်ဘုရားတပည့်တော်မလှလှရင်ပထရရှခုပါဘုရားမိကုန်းကနှစ်ခုပါဘုရားတစ်ခုကတော့ ဒီခေတ်ဒီကာလပေါ့နော်လက်ရှိချိန်လေးမှာဆရာတော်ဘုရားရောဒီတတရဖားအောင်ဆရာတော်ဘုရားကြီးရော stay home ကာလအဆင်ပြေကြပါရဲ့လားဘုရားအခုဆရာတော်ဖားအောင်ဆရာတော်ဘုရားကြီးဘယ်မြို့မှာတရင်သုံးနေပါသလဲဘုရားအဲ့ဒါက number 1 question ပါဘုရား number 2 question ကတော့မြတ်စွာဘုရားလက်ထက်မှာတော့ကကာယောဂါ pandemic and endemic epidemic ဖြစ်တော့ကယောဂါဆိုင်တဲ့အခါကျတော့ယရဏသုံးဆိုတာပေါ်လာပါတယ်ဖေ။ဒီဘက်တော့မတို့မှာနေ့တိုင်းနေ့တိုင်းနေ့တိုင်းနေ့စဉ်နေ့တိုင်းယရဏသုံးကိုမေတ္တာသုံးကိုရွတ်လာပါပြီဖေ။ဒီဘက်တော့မတို့ပဲစွမ်းအားမရှိလို့လားမသိဘူးဖေ။ pandemic ကတော့အဆိုးဆုံးအမြင့်ဆုံးကိုရောက်နေပါပြီဖေ။မေးချင်တဲ့မေခွန်းကမြတ်စွာဘုရားလက်ထက်ကရောဘုရားလက်ထက်မတိုင်ခင်ကရော ဒီကယောဂါတွေဟာဘယ်လိုနည်းနဲ့အဆုံးသတ်သွားပါလဲဖုရားအဲ့နှမျိုးပါဖုရားအဓိကတော့ဖားအောင်ဆရာတော့ဖုရားကြီး stay home ကာလမှာ safe ဖြစ်ပါရဲ့လားဖုရားဟိုအစင်ကိုဇာတော်ကအခုလက်ရှိကမြေမြို့မှာသတင်းသုံးနေပါတယ်အဲကျမ်းမာရေးကောင်းပါတယ်ပြီးခဲ့တဲ့ဥစဉ်2ရက်3ရက်လောက်ကပဲဒီနေ့ဇာတော်နဲ့စကားပြောပြပါတယ်ဟိုဗီဒီယိုခေါ်နေပေါ့နော်ကျမ်းမာရေးလည်းကောင်းပါတယ်ကျမ်းမာရေးလည်းကောင်းတယ် အခုဦးဇင်းတို့လည်းအဆင်ပြေကြပါတယ်ဒီ stay home ကာလမှာလေတပ်ပါရမျှတကြတယ်ကျမကြီးနဲ့ကောင်းကြတယ်ဗမာပြည်ကတော့ဒီဦးဇင်းတို့နေမျိုးတွေပေါ့ရန်ကုန်မန္တလေးလောက်ကလွယ်နည်းနည်းနေမျိုးလေးတွေကလည်းအရင်ကြီးလည်းပဲမဖြစ်ကြသေးဘူးပေါ့နော်အဲ့တော့ဆရာတော်နေတဲ့မိမျိုးလိုလည်းပဲဆရာတော်တို့တော့ဒီကျောင်းတိုက်ကလည်းမျိုးနေနေဝေးတယ်အနှမ်းနဲ့ကွာနောက်ခုနဟိုအကုန်လုံးလည်းပဲဟိုအဝင်ထွက်တွေပိတ်ထားတာပေါ့နော်ပိတ်ထားတဲ့အတွက်ကြောင့် ကျမကြီးကကတော့စိတ်ချရပါတယ်။ဦးဇင်းတို့လည်းကျမကြီးကောင်းပါတယ်နော်။အဲနောက်တစ်ခုကတော့ဘုရားဒီယောဂတွေကတော့ကာလအလျောက်ပေါ်လာတတ်တာပဲ။ဥမာကထင်ရှားဆိုခုခုနကဓမ္မကြီးပြောသလိုပေါ့ဒါဘုရားတက်တော်ထင်ရှားရှိတဲ့ကကဝေတာတိဒီမှာဖြစ်ခဲ့ဦးပဲပေါ့ဒီလိုအန္တမဲ့ပေါ့။ကတ်ဟိုကတ်သုံးမှာတနည်းအားဖြင့်ဘေသိုးကြီးသုံးခုကြာရောက်ခဲ့။ကြောက်ကြတော့ဘယ်လိုဆုံးတတ်တော့လို့မေးတဲ့အခါကျတော့ဒီဝေတာတိပြေက ဟိုမိညီမင်းသားတွေပေါ့လေဒါတိုင်းမြင်ပြီးတဲ့အခါကျတော့ဝေတာလိပြေကတော့ဒါပြောရင်တော့နည်းနည်းလေးတော့စုံအောင်လေးပြောဝေတာလိပြေဒီဟိုအင်မတန်ဟိုသမိုင်းတွင်တဲ့ပြေတစ်ခုဘာလို့ပြေလဲဆိုတော့လွန်ခဲ့တဲ့ယနေ့ချွေးကြော်နေတဲ့ဒီမိုကရေစီဆိုတာလွန်ခဲ့တဲ့ဘုရားတက်တော်တင်ပြရှိနှစ်ပေါင်း2500ကျော်လောက်တည်းရှိခဲ့တာနော်ဝေတာလိပြေဒီမိုကရေစီစနစ်နဲ့အုပ်ချုပ်တဲ့ပြေတစ်ခုပါရထားပေါ့အဲ့တော့ဝေတာလိပြေမင်းမ900ခုနပါတာဟို လှည့်ကြအုပ်ဆိုးကြကထာအဲ့တော့ဝေဒာလီပြေမာလို့ဘေးသိုးသုံးခုကြတဲ့အခါကျတော့ဘုရားမူကြီးတဲ့တန်ခါတော်တွေကိုပင်ဖို့ဒါအကြံရတယ်ပေါ့ရတော့ဝေဒာလီပြေကပုဂ္ဂိုလ်တွေကဘုရားကိုပင်ဘုရားကတို့ချိန်မှာရာဇပြုပြေမာသတင်းသုံးဒီမေမိတာရာမင်းကြီးရဲ့ခွင့်ပြုချက်နဲ့ကြွားတယ်ဆိုကြဆိုနောက်ဆုံးလောလောပြောပေါ်လိဘေမိတာရာမင်းကြီးကလိုက်ဖို့မြစ်စိတ်ရောဒီဘက်ကလည်းဝေဒာလီပြည်သူပြည်သားတွေကမြစ်စိတ်မှာစင်ကြိုးကျိုးပြီးတော့ဘုရားမူကြီးတဲ့တန်ခါတော်တွေ အေးဝေဒလေးပြေမှာဖြစ်နေတဲ့ဘေးဆိုတာခုနအစာရည်သာငတ်မခေါင်းပါလေဆိုတဲ့ဘေးနောက်တစ်ခါအနာရောဂါတွေနှိမ့်ချက်တယ်ဆိုတဲ့ဘေးအနာရောဂါတွေနှိမ့်ချက်တော့လူတွေလူပြောင်းလဲများတာပေါ့အဲနောက်တစ်ခါကျတော့ဒီဟိုအမနုဿလို့ခေါ်တဲ့ဘလူးတွေနှောက်ချက်ဖြစ်ကြည့်တဲ့ဘေးဆိုတဲ့ဒီဘေးဆိုကြီးသုံးခုကြားတယ်ကြားနေတော့အဲဘုရားမူကြီးတဲ့တန်ခါတွေဝေဒလေးပြေဘက်ကိုခြေချပြီးဆိုရတဲ့အဲ့မှာပောက္ခရဝတ္တဆိုတဲ့မိုးကြီးတစ်ခုကြွားသုံးတယ်အဲပောက္ခရဝတ္တဆိုတဲ့မိုးကတော့သူကထူးတော့ထူးကြတယ်ဘလို့ထူးကြတော့ဆိုတော့ ဟိုမိုးရွာနေပြီမဲ့မိုးရွာထဲမှာသွားကျင်တဲ့ပုံကူတွေအတွက်မိုးဆူကျင်တဲ့ပုံကူတွေအတွက်မိုးဆူတယ်မဆူကျင်တဲ့ပုံကူတွေအတွက်မိုးမဆူဒါဘောက်ကရာဟုတ်တာမိုးရဲ့ဟိုထူကြမှုကဲဒါအဲ့မိုးကြီးကရွာချလိုက်တာချိုးချိုးနေရာတွေမှာခြေချင်းဝဲချိုးချိုးနေရာတွေမှာအဲဒူးကောင်းလောက်ပေါင်းလဲလောက်ရင်စိုးလောက်စသည်အပြင်အဲ့လောက်ကြီးကြီးမားမားကြီးမိုးကရွာချလိုက်တော့ခုနဝေသာလီပြေမှာလူသေးကောင်တွေနဲ့ပေါ့လေအထက်ပြီးတော့ညစ်ကြေးနေတဲ့ဝေသာလီပြေကြီးရုပ်ဝတ္ထုအဖြစ်ထားတဲ့တန်ရှင်းသွားတယ်အဲ့ရေကတခါလေအညစ်ကြေးတွေကိုချောင်းနဲ့မြောင်းနဲ့မြေတွေသမုဒ္ဒရာတွေတခါလေ ဆယ်သွားလိုက်တော့ဝေဒတိပြည့်ကြီးတန်ရှင်းသွားတယ်ရုပ်ဝတ္ထုပါပဲအဲ့မှာဘုရားမကြီးဘုရားရှင်ကအရှင်အနန္ဒာကိုဒီယနသုဒ္ဓံကိုသင်ပြီးတော့ရှင်အနန္ဒာကဒီဝေဒတိပြည့်ရဲ့ရောက်တဲ့အခါဝေဒတိပြည့်ကဒတိုင်း300ရှိတယ်ဒါကလည်းလူကြီးတူလူတူလူချက်ချက်ကာလာထားပေါ့အဲ့ဒတိုင်း300ထဲမှာည300ပန်လို့ညူရန်တန်ကောင်းရန်မိုးတော့ရန်ည300ပန်လို့ရှင်သာလို့ရှင်အာနန္ဒာကရွတ်တာပေါ့ယနသုဒ္ဓံရွတ်လိုက်တဲ့အခါကျတော့ဘာဖြစ်တော့ဆိုတော့လောကရတခွင်မှာရှိတဲ့နတ်ပြမလေးပေါ့ အာဘုရားမူရှင်အနန္ဒာကယရဏတုတ်တံကိုပူဇော်နေပြီဘုရားကုံတရားကုံသံဃာတော်ကုံတော်ဒီပါတဲ့ယရဏတုတ်တံကိုရွတ်ခတ်နေပြီဆိုတော့လာရောက်ပြီးတော့နာယူကနောက်ကြတဲ့အခါကျတော့ဘုံတကုကြီးတဲ့နတ်ပြမာတွေရောက်လာတဲ့အခါကျတော့ဝေဒလိကြီးမှာခုနနှောက်ရက်ဖြည့်ဆည်းနေတဲ့ခုနဘလူတွေကမနေနိုင်ဘူးတပြေးပြေးနဲ့သူကဝေးရဝေးရသွားတယ်နောက်ဆုံးတော့ဝေဒလိကြီးနဲ့အဝေးကြီးရောက်သွားအဲ့တော့ဝေဒလိကြီးမှာခုနအာမနုဒ္ဒလို့ခေါ်တဲ့ဟိုဘလူတွေနှောက်ရက်တဲ့လူတွေကလည်း လွတ်မြောက်သွားတယ်နောက်တခါခုနမိုးတွေရွာပြီဆိုတော့ဇာတိကငါ့မို့ကောင်းပါလာတယ်ရာသီဥတုမိုးလီဝတ္တပြန်မှန်းလာတော့ကောင်းလာအဲ့လိုနဲ့နောက်ဆုံးမှာတော့ဝေတလီကြီးကြီးဒီဒီဝေလိုကြီးသုံးခုအနေလွတ်မြောက်ပြီးတော့ဟိုသွားကြတယ်အဲ့တော့ဇလွင်းကဒါကတော့ဖြစ်စဉ်လေးပေါ့ဇလွင်းကဘုရားမူကြီးတဲ့တန်ဃာတွေဝေတလီကြီးကိုရပြီဆိုတဲ့အတွက်ကြောင့်ဝေတလီပြည်သူပြည်သားတွေနံပါတ်တွေဘုရားမူကြီးတဲ့တိရသမားတွေပညာရှိတဲ့ပုဂ္ဂိုလ်တွေကိုဖူးမြော်ပင်ရတယ်ပေါ့ဒါကအချက်ပေါ့ နောက်တစ်ချက်ကတော့ခုနဒါနပြုခွင့်ရတယ်ကုသိုလ်တွေစီးပြန်ခွင့်ရတယ်ဘုရားဗျာမောက်ကလည်းတရားတော်တွေနှာကြားဝင်ရမယ်ပညာကြိုးကုကြမယ်သီလတွေလည်းပဲဒါအားကောင်းကြမယ်အဲ့တော့သီလကိုအခြေခံတဲ့ဒီလိုဒါနသီလဆိုတဲ့ဓမ္မတာဝနာကုသိုလ်ကိုပြုလုပ်ခွင့်ရတဲ့အတွက်ကြောင့်လေထိုသူတော်ကောင်းတွေနေတဲ့အရက်ဒေတာဒီတပံပြန်ပြီးတော့ဒီအန္တရာယ်တွေကလွတ်မြောက်သွားတယ်ဘေးသူကြီးတွေကလွတ်မြောက်သွားတယ်လို့ဒီလိုဟောကြားနားလည်ရအဲ့လိုနဲ့ပဲဝိတာလီပြည်ကြီးဒီဒီဘေးသူကြီးတွေကလွတ်မြောက်ပြီးတော့ဒီ ခန္ဓာမဲ့လို့ခေါ်တဲ့ဒီကာယောဂါကြီးဒီအဆုံးသတ်သွားခဲ့တယ်နော်အဲအဲ့ဒါကကတော့ဆရာဆရာတော်ဖျားယူသေးစွာလျှောက်ထားပါတယ်ဖျားဟိုအဲ့ဒါကတော့ region မှာပဲဖြစ်တာပါဖျား endemic ပေါ့ဖျားဆိုတော့ဝေသားလီပြည်ဆိုတော့တနေရာတွေကိုထိန်းချုပ်လိုက်တဲ့အခါကျတော့ဟိုတပည့်တော်မယရနာတုတ်ကိုဗမာလိုနားလဲပါတယ်ဖျား တနေရာထဲမှာထိန်းချုပ်လိုက်တဲ့အခါကျတော့တကိုးတော်နဲ့ဖရာတကိုးတော်အရှင်အနန္ဒတကိုးတော်နတ်တီဝိုင်းပြီးကဲမတဲ့တကိုးတော်နဲ့အောင်မြင်သွားပါတယ်ဖရာအခုဟာကကပကတ်ယောဂကြီးဖြစ်နေပါတယ်ဖရာအဲ့တော့လေခုနပြောသလိုဦးဇင်းတို့ဟုတ်တော့ဦးဇင်းဒီဟို Facebook မှာလည်းတင်ထားတယ်တင်တယ်ဟိုစင်ကာပူကနေဦးဇင်းဒီကအတန်ဖိုင်လေးတစ်ခုနဲ့အင်္ဂလိပ်လိုဟိုပို့ထားတာရှိတယ်ဦးဇင်းတို့ဒီဟိုပါပေါ့ ဟိုကာယောဂါတွေထဲမှာဦးဇင်းတော်ကုသကတာဟိုဟိုယောဂယောဂန္တတာပြခေါ်တာပေါ့နော်ဟိုဒီ pandemic ပေါ့ဆိုတော့ဦးဇင်းတို့ဒီမှာဟိုဒကာကြီးဒီမှာရေးကြောက်နေမယ်ဒီကတ်သုံးပါးရှိဆိုတာတတ္တနရကတ်တို့ဒုဗိခန္ဓရကတ်တို့ဆိုတာလည်းရှိအဲကတ်သုံးပါးထဲမှာဦးဇင်းတို့ဒီကတ်ကကြတော့ထူကြတယ်ဥမာဒုဗိခန္ဓရကတ်ပေါ့အစာရည်သာငမ်းမို့ခေါင်းမတဲ့ကတ်ကြီးကြရောက်ရင်အတ္တဝါတွေတည်ကြည်ပျက်စီးကြတာအဲတတ္တဝါတွေတည်ကြည်ပျက်စီးရင်ဘာဖြစ်တော့ဆိုတော့ဟိုပိတ္တာဘုံဘဝရောက်ကြရ တော့ဘာလို့ဇာတိသားတွေကိုလူချင်းတဲ့ဆိုတဲ့စိတ်တွေကတိတ်အားကြီးပြီးဘဝတွေကိုအဆုံးသတ်တော့ပိတာဘူဝါရောက်တယ်နောက်တစ်ခါတတ္တနရကဆိုတာလက်နဲ့တွေနဲ့ပေါ့တိုက်ခိုက်ကြတာပေါ့နော်ကဘာစစ်လို့ပေါ့အဲ့လိုဖြစ်တဲ့ခါမှာတတ္တဝါတွေတည်ကြည်ပျက်စီးတယ်တည်ကြည်ပျက်စီးနေမှာဒေါသတွေနဲ့ပေါ့တည်ကြည်ပျက်စီးကြရအဲ့တော့ကြောင့်တတ္တဝါတွေကဟိုငရဲကိုရောက်ကြရတယ်အဲဒီခုဟိုယောဂန္တရာကပေါ့ယောဂန္တရာကကြရင်ကြတော့တတ္တဝါတွေအများစုကုလိုပဲပေါ့ ဆင်းရဲဒုက္ခရောက်ပြီးသိကျပျက်စီးကြတာရှိတယ်။အဲ့လိုသိကျပျက်စီးကြတဲ့ကောင်ကတတ္တဝါတွေကသိကျပျက်စီးပြီးတဲ့နောက်မှာဒုက္ခရိဘဝကိုရောက်ကြတာများတယ်။ဘာဖြစ်လို့လဲမေးတော့သူကမေတ္တာတွေအားကောင်းတတ္တဝါတဝုတွေမေတ္တာကရုဏာပေါ့တတ္တဝါတွေဟိုမှာဆင်းရဲဒုက္ခရောက်တယ်နာယောဂတွေခံစားနေရတယ်။အာမေတ္တာတွေပေါ့အိုးပေါ့တနာတာပေါ့နော်ကရုဏာတွေဖြစ်တယ်မေတ္တာတွေပြည့်ပြီးသူတို့ကိုဆင်းရဲဒုက္ခကလွတ်မြောက်စေခြင်းနဲ့အဘေးအနေမဖြစ်စေခြင်းမှုဆိုတဲ့မေတ္တာတွေကရုဏာတွေနဲ့မြတ်မစုတရားတွေနဲ့နေကြတဲ့အတွက်ကြောင့်တတ္တဝါတွေဟာဒီကုသိုလ်ကောင်းတယ်ဆိုကြပါစို့ဦးဇင်းတို့ ခုဆိုလည်းအားလုံးကဝိုင်းပြီးလူတက်တယ်ဗမာပြည်မှာဆိုလည်းအစိုးရကလည်းကြီးမြောက်ထောက်ပံ့နေချမ်းသာတဲ့ပုံကိုယ်တွေကိုဥဒ္ဒေတော်တို့လူပုံကိုယ်တွေကစပြီးပူကြတန်းကြဒါဒါနာကောင်းမှုတွေပြုအမလူနိုင်တဲ့ပုံကိုယ်လည်းဟိုဟိုကာရနဲ့ဝိုင်းပြီးတော့ဟိုဘာကဗိုလန်တီယာအနေနဲ့လုပ်ကြတယ်အနောက်ဘာမှမလုပ်နိုင်တဲ့ပုံကိုယ်ကသူတို့လုပ်တာလေးကြည့်ပြီးဝမ်းမြောက်နေရဲ့အခုအခုအခုလိုတွေတွေးနေတပြည့်ပြည့်တော့ဘာဖြစ်လာမှာလို့ဆိုတော့ဒီဂျမဆူတရားတွေအားကောင်းတယ် ဒါဒီကတ်ယောဂါရဲ့ထူးခြားခြင်းအစိုးရအကောင်းပေါ့အစိုးရတော့ဒီကတ်ယောဂါကြီးဘူးမှမလို့ခြင်းကြာရောက်လာတဲ့နောက်ပိုင်းမှာအစိုးရအကောင်းကိုအဲ့လိုရှာပြီးတော့အားလုံးကကိုကိုယ်တိုင်ကစပြီးတော့ခုလိုပေါ့ကိုစွမ်းနိုင်တဲ့လောက်ဒါနတွေပြုမယ်လူတန်းမယ်သူတို့ဘောမှာမေတ္တာတွေပို့မယ်ကရုဏာတရားတွေပွားများမယ်အဲ့လိုနဲ့ပွားများပြီးကြိုးစားလိုက်လို့ရှိရင်ဦးဇင်းတို့ပထမမိမိတို့ကိုတဏ္ဍာမှာကုသိုလ်တရားတွေတီးလာမယ်ပြီးတဲ့အခါအားလုံးနိစ္စရပုဂ္ဂိုလ်တွေကုလိုပေါ့တရားနာတဲ့ပုဂ္ဂိုလ်တွေဒီသဘောတရားတွေနားလည်ပြီးတော့ကိုယ်တိုင်ကိုယ်တိုင်ပွားများခြင်းအပြင် အများတဖြည်းဖြည်းကျေပြန့်လာရင်ကောင်းတဲ့သူတော်ကောင်းတရားတွေဗြဟ္မစုတရားတွေကျေပြန့်လာရင်ဒီကာယောဂါတွေကဒီကဘာလောကကြီးကနေအဆုံးသတ်ပြီးလွင့်ကြောက်သွားမယ်လို့ယုံကြည်စွာနဲ့အားလုံးပဲကြိုးစားပွားများအားထုတ်ကြဟုတ်ပြီအရှင်ဘုရားတင့်မြတ်လှပါတယ်ဘုရားဖြေဆိုတဲ့အဖြေအကုန်လုံးဟာလည်းမက်ကင်လန်နဲ့အင်မတန်မှညီညွတ်ပါတယ်ဘုရားတပည့်တော်မှအလွန်အားရပါတယ်ဘုရားယုသေးစွာဥချပါတယ်ဘုရား